ပေတကရေ2018ခုနှစ်ဇန်နဝါရီလ4ရက်ဒီနေ့ကတရားဟောညာတဲ့တရားချတရားတံပြီးသာဥရိယလည်းမရှိတာသာဥထားတဲ့တောင်းစင်ရလည်းမရှိနေတာသာဥရိယအထဆမနေ့ကတနေ့လဲတော့ မျက်စိလက်ရင်လက်ရင်တရားလေးပေါ်လာအဲ့တရားလေးပေါ်မယ်ဝတ်သုံးပါတရားတော်ကျင့်ကြုံလေးပေါ့ဝတ်သုံးပါတရားလောကမှာလူတွေကဝတ်လဲတယ်ဝတ်လဲတယ်သူကြဝတ္တဆိုတဲ့ပါဠိကို ဝေါ်လို့ဒီလိုကမြန်မာပြန်လိုက်တယ်ဝေါ်ဆိုတာလဲပြီးဖြစ်နေတာအပြတ်အဆက်မရှိအဆက်မပြတ်ဖြစ်နေတဲ့သဘောတရားကိုဝေါ်ဝတ္တဝေါ်ဆက်မပြတ်ဖြစ်နေတဲ့သဘောတရားအတ္တဝရေနတရားဓမ္မဆက်မပြတ်ဖြစ်နေတဲ့သဘောတရားကိုဝေါ်လို့ခေါ်တယ်ဥဒ္ဒကံကြုတ်ပြီးတော့လူဘဝနတ်ဘဝဒီမှာဖြစ် အကုသိုလ်ကံကျုပ်ပြီးတော့ပယ်လေးပုံမှာဖြစ်ပယ်တဲ့ကိလေသာအရိယမဉ္ဇဏ်နဲ့ပယ်တဲ့ကိလေသာတွေကမရှိသေးဘူးဆိုတော့ပုထုဇဉ်ဘဝနဲ့ဒီလိုပဲပြောင်းတင်ပြန်ပြန်လဲပြီးနေရအရိယဖြစ်သွားတဲ့ပုဂ္ဂိုလ်ကြီးကသုဂတိဘဝဒီမှာပဲဒီလိုပဲလဲနေရအရာဝတ်သုံးပါးနဲ့ဆက်စားတဲ့ဒါလေးကိုဟောမယ်အယတ်ပြောစကားနေနဲ့ပြောပြမှာ အဘိဓမ္မာထက်ကလာတဲ့ဝတ်သုံးပါးပရိသတ်သမုပ္ပါနိနဲ့ပြောယူပြီးမှဟုတ်တော့အရသုံးစကားလေးနဲ့ပြောပြကိလေသာဝတ်ကမ္မဝတ်ဝိပါကဝတ်ဝတ်သုံးပါးရှိတယ်ကိလေသာဝတ်ဆိုတာဟာအဝိဇ္ဇတဏစရှိတဲ့အငြင်းအကြီးကိလေသာတရားကိုကိလေသာဝတ်လို့ ကိလေသာလို့ခေါ်တယ်အဝိဇ္ဇာဆိုတာအပြည့်ကိုမမြင်အောင်ဖုံးဖိထားတဲ့သဘောအကုသိုလ်ရဲ့အပြည့်ကိုမမြင်အောင်ကုသိုလ်ပြုတဲ့ကံမှလည်းပဲဒါနစတဲ့ကုသိုလ်ပြုတဲ့ကံမှဝိဝတ္တကုသိုလ်မဟုတ်ဘဲနဲ့ဝတ္တနိတိတဖြစ်တဲ့ ။တန်တရားမှကျင်လေစေတတ်တဲ့လောကီကျိုးကိုသာရည်စူးပြီးတော့လူကြတန်းကြတယ်။အဲ့ဒါကိုလည်းပဲအဝိဇ္ဇာခေါ်တဲ့ကိလေသာကနေပြီးတော့ဖုံးထားတာပဲ။တန်တရားထဲမှာကျင်လေအောင်ဝတ္တနိဒပုပြုအဝိဇ္ဇာကဖုံးထားပြီးတော့တဏှာကလူကျင်ဥပမာဘာနဲ့တူတော့ဆိုတော့လူတရားကို တန်ခမ်းပေါ်မှာရက်ခိုင်းပြီးတော့မျက်လုံးကိုအဆုပ်နဲ့ပိတ်ပြီးတော့သွားခိုင်းတဲ့ခါကျတော့လမ်းမမြင်တော့တောင်သွားနေပြီးတော့လျော့ကြပြီးတောင်အောင်ရောက်ဒုက္ခဖြစ်ရတယ်လို့ပဲမြေလုံးပိဋကသဘောတရားကအဝိဇ္ဇာလမ်းမှန်ကိုမမြင်ရင်းနဲ့ရှောက်သွားလို့တောင်အောင်ကြောက်ရတဲ့သဘောတရားကတဏှာ အဝိဇ္ဇတနာကိလေသာဝတ်တည်ပဲမိမိတို့သတ္တမှာအဝိဇ္ဇတနာကိလေသာမกินသေးဘူးဆိုရင်သံတရားထက်မှกินလျက်မှာပဲအဲ့ဒီဝိဇ္ဇတနာကိလေသာဝတ်ကြောင့်ကမ္မဝတ်ဖြစ်လာတယ်ကုသိုလ်ကံအကုသိုလ်ကံတွေဖြစ်ရတယ်ုသိုလ်ကံခုနကလာခဲ့ကုသိုလ်ကံပြုတော့ဝတ္တနိဒဒါနသံတရာဝတ်ကိုမှီပြီးတော့လူဘဝနတ်ဘဝကိုလူလတ်တန်တာပြီးတော့ပြုတဲ့ ကုသိုလ်တွေပြုတော့တန်တရားထဲမှာကျင်လျားတာပဲဝနာတိပါဒာစားတဲ့အကုသိုလ်ကံပြုတဲ့ပုဂ္ဂိုလ်တွေကြတော့ပြောစရာမရှိတော့ဘူးကမ္မဝအကုသိုလ်ကမ္မဝတွေဖြစ်ပြီးတော့ဝနာတိပါဒာစားတဲ့အကုသိုလ်ကမ္မဝပြုတဲ့ပုဂ္ဂိုလ်ကကိလေသာကြောင့်ကမ္မဝပြုတဲ့ပုဂ္ဂိုလ်ကအပယ်လေးကုန်ပြီးဟူသောဝိပါကဝအကျိုးတရားတွေထပ်ပြရတယ်ဝိပါကဝဆိုအကျိုးတရားကိလေသာဝကြောင့် အကုသိုလ်ကမ္မဝေါဖြစ်အကုသိုလ်ကမ္မဝေါကြောင့်အပယ်လေးဘုံမှာဥပါကဝေါအကျိုးတရားတွေခပ်ပြည့်ပြီးတော့နေရကိလေသာကမ္မဝေါကြောင့်ဝတ္တနတိတာဒါနာစားတဲ့ကုသိုလ်ကံတွေကိုပြုအဲ့ကုသိုလ်ကံတွေပြုတဲ့အတွက်ကြောင့်မို့လူဘဝနတ်ဘဝတွေမှာခတ်ခတ်ဖြစ်ရတယ်ကိလေသာဝေါကမ္မဝေါဥပါကဝေါဥပါကဝေါအကျိုးတရားတွေပဲ ခုဘုန်းကြီးတို့တွေသူဖြစ်နေတာဟာအဲ့ဒီကုသိုလ်ကမ္မဝဝိပါကဝဖြစ်တာပဲသူဖြစ်နေတာကုသိုလ်ကံရောက်ဖြစ်တာပဲအဲ့ဒါဝတ္တနိမိတိတဒါနစတဲ့တန်တရားဝမှာကျင်လည်ဖို့ရန်အတွက်ရည်စူးပြီးတော့လှုပ်လာခဲ့တဲ့ကုသိုလ်ကံတွေရောက်ဒီလူဘဝတွေမှာဖြစ်ရတာပဲအနံဘဝတွေမှာဖြစ်ရတာပဲ ကိလေသာဝကမ္မဝဘာကဝကုသိုလ်ပြုတဲ့ခါမှလည်းပဲဝတ်သုံးပါးကနေပြီးတော့ပြတ်အောင်မလုံးနိုင်ပဲနဲ့လှုပ်ထားတဲ့ကုသိုလ်ကံတွေကြောင့်တန်တဲ့ထက်မှထထကျင်လေရအကုသိုလ်ကံတွေပြုတဲ့ပုဂ္ဂိုလ်ကြတော့အပလေးပါးမှထထကျင်လေပြီးတော့နေရအဲ့ဒါလို့ကိလေသာဝကမ္မဝိပါကဝတွေအပြောင်းပြန်ပြန်လှည့်ပတ်ပြီးတော့နေတာကိုဝေါ်လေတယ်လို့ခေါ်တယ်ဝေါ်လေတယ်လို့ခေါ်တယ် ဝတ်လိုက်တယ်ဆိုတာကတော့မြတ်ကိုကမကောင်းတာကိုပြုတော့မကောင်းတဲ့ကျိုးရမှာပေါ့အဲကွတ်မှာဝတ်ပါဝတ်လိုက်ပုံနဲ့ပြောပြမှာပေါ့နောက်ပိုင်းမှာဝတ်ကလေးနဲ့ပြောပြမှာကိလေသာဝကမ္မဝဝိပါကဝအဲတရားတွေတရားတယ်အဝိဇ္ဇာသင်္ခါရဝิญဉ္စတဲ့အိသသမုပ္ပါတရားများဟာအကြောင်းအကျိုးအပြင်ဆက်စပ်ပြီးတော့ဖြစ်နေရတယ်အကြောင်းပြေလိုက်အကျိုးပြေလိုက် အကြောင်းတကားအကျိုးတကားတို့တစ်သက်စီဖြစ်နေရတယ်အကြောင်းတရားပြင်လိုက်အကျိုးတရားပြင်လိုက်ဒီလိုပဲဆက်ဆက်ပြီးတော့ဖြစ်နေရတဲ့အတွက်ကိလေသာဝကမ္မဝပကဝဆိုတဲ့ဝသုံးပါးဟာလေလေပြီးတော့ဖြစ်နေရတယ်အဲ့ဒါကိုဝိပဿနာတရားနဲ့ဥပဒနာဉာဏ်နဲ့ဒါဒီဝကိုဖြတ်လို့ရတယ်ဉာဏ်နဲ့ဝကိုဖြတ်လို့မရဘူးဝိပဿနာတရားအမထုံးမှုစဉ်တန်တရားမှမလွတ်နိုင်ဘူးဝိပဿနာတရားက ဝေါ်ပွားကိုပြတ်စီဖြတ်စီတဲ့တရားပဲအဲဒီဝိပဿနာတရားအထုံမှာဘဒုက္ခကလွန်မြောက်နိုင်တယ်ဝိပဿနာတရားအထုတာဘာတွေ့လဲဝဒုက္ခကလုံအထုတာပဲအောင်းတယ်လို့တစ်ချက်မှတဘွားလွန်သွားမယ်ပိန်တယ်လို့တစ်ချက်မှတဘွားလွန်သွားမယ်စိတ်တစ်ခုဖြစ်ရင်ကံတစ်ခုဖြစ်တယ်ကံတစ်ခုဖြစ်ရင်ဘဝတစ်ခုဖြစ်တယ်ပြီးတော့ဖောင်းပိန်ပေါ်မှာစူးစိုက်ပြီးတော့ မှန်းနေရင်တဏှာရင်မှန်းရင်ဘယ်လောက်တိလောဘမလဲစဉ်းစားကြည့်ပေါ့ဟောဒုက္ခတွေကြရတယ်နော်မြတ်စွာဘုရားရှင်လက်ထက်ကအရှင်နုဒ္ဒတာရဲ့ညီမအရင်ဖြစ်တဲ့ရောဟိနီလို့ခေါ်တဲ့မင်းသမီးလေးတယောက်ရှိတယ်ရောဟိနီ သူတို့ကပိလဝတ်ပြည်အပေါ်လုံးပိလဝတ်ပြည်တော်မှာမွေးဖွားတဲ့ပုဂ္ဂိုလ်တွေရှင်တို့ဒါကတော့ပြယဟန္တာဖြစ်တော့ဘူးဒီနေ့တော့သောတိပိစေတမကြောင့်မှနေတော်မူတဲ့အရှင်နုရုဒ္ဓဟာမိမိရဲ့ဇာတိရရွမြုပ်ဖြစ်တဲ့သေတော်မျိုးတော်တွေရှိတဲ့ အပိလောင်နေပြီးတော့ကိုကြွလာအပိလောင်ပြီဆိုတော့အကြွေမင်းသားတွေပြောတဲ့ဤကြောတော်ကြောင်းတိုင်ကြီးပေါ့အပိလောင်ပြီဤကြောတော်ကြောင်းရှင်နုရုဒ္ဒဆက်ရောက်တော်မူလာတဲ့အခါမှာဘေတော်မျိုးတော်သွေးသားရင်းဖြစ်တဲ့ပုဂ္ဂိုလ်တွေကရှင်နုရုဒ္ဒကိုလာပြီးတော့ဖုမြော်ကြတယ်ဖုမြော်ကြတော့ ညီမအရင်ဖြစ်တဲ့ရောဟိနီမတွေးဘူးညီမရင်ဖြစ်တဲ့ရောဟိနီကိုမတွေးတော့နမလေးရောဟိနီမတွေးပါလားလို့ရှင်နုရုဒ္ဒကမေးတော်မူတဲ့အခါမှာသေတော်မျိုးတော်များကအရှင်ဘုရားရဲ့နမရောဟိနီဟာကိုရည်ပြားယောဂါသက်ကနေလို့အိမ်ထဲကအိမ်ကြီးကိုမထွက်ဘူးအထွဲရဖြစ်နေပါလေဘုရား သက်18နှစ်လောက်အရွယ်ရှိတဲ့ရိုဟင်ဒီယူမလေးရောအားလုံးပါတို့အရွယ်လေးမှာအသက်18နှစ်အသက်20အတွင်းမှာဖြစ်နေတဲ့အမတန်လှမ်းပါတဲ့ရိုဟင်ဒီအရင်ကတော့ဖြင့်လူမမီနတ်တမြတ်အမတန်လှမ်းပါတဲ့ရိုဟင်ဒီခုတော့ခန္ဓာကိုယ်တစ်ကုံလုံးကိုယ်ရည်ပြယောဂါတွေသွက်ကပ်ပြီးတော့ဖြစ်နေတယ်။ဒါပေမဲ့အနုဒ္ဒါက ခေါ်ခိုင်းတယ်ခေါ်ခိုင်းတော့ရောညီကသင်တိုက်အင်းကြီးဟုတ်လားသင်နဲ့အင်းကြီးဆိုမြင်ဘူးလားဘုန်းကြီးတို့ငယ်တို့ကတော့ပြည့်မျိုးသမီးငယ်တွေဆိုရင်သင်တိုက်အင်းကြီးဝတ်ထားတာလေခုဆရာဝန်တွေဝတ်တဲ့အင်းကြီးမျိုးပေါ့အင်းရှိကြီးလေအင်းကြီးလက်ပြအင်းရှိကြီးဟိုတော့ပါတော့အဲ့ဒီအင်းကြီးကိုကြားတယ်မိကလေးဆရာဝန်တွေဝတ်တဲ့ အင်ကြီးများလို့တင်တိုက်အင်ကြီးဝေါ်ပြီးတော့မျက်နှာတော့ဖုံးလို့မရတော့ပေါ်ပြီးတော့သူ့ကိုရင်ရှင်သူတို့တက်ထံလာရတယ်ပေါ်ခိုင်းတော့လာရပရိသတ်လည်းမှာဒီကိုပြီးတော့မျက်နှာမပြောင်းဖြစ်နေဒီနေ့တော့ကိုရင်ဖြစ်တဲ့ရှင်သူတို့တာကတော့ဤနီအနာရှင်ဆေးဆိုတာရှိတာပဲ မင်းဒီလိုနေလို့ဒီယောဂကြီးပြောင်းမှာမဟုတ်ဘူးကုသိုလ်စိတ်တော့ရမယ်။ဘာစိတ်လဲ။ကုသိုလ်စိတ်တော့ရမယ်။အိမ်မှာမိသားစုတက်ကလူကြီးတွေခေါ်ပြီးတော့ရောဟိနီသင်ဝတ္တလူသမီးတယောက်ရဲ့ဝတ္တစာတွေအကုန်လုံး ရောင်းချပြီးတော့သံဃာတော်များတရင်သုံးဖို့ရန်စွန်စားရောက်တဲ့ဆောင်ထောက်ထူရမယ်။စွန်စားရောက်ထောက်တဲ့အနေကစပြီးတော့ကျောင်းရဲ့ပတ်ဝန်းကျင်မှာအမြဲတမ်းတမျက်စိလှည့်ရမယ်။သံဃာတော်များတောင်းရင်သုံးရင်ဒီဥထဲကိုအမြဲတမ်းရည်လှူဒန်းရမယ်။ကိုဖြစ်တဲ့ရှင်နုဒ္ဒက ဩဝါဒပေးတော့သွားယူထိုင်တဲ့အခါမှာရိုင်းနေမိသမီးလေးရဲ့တကုစင်သာယတနာလေးတွေရောက်လိုက်တဲ့အခါမှာငွေ1000ရတယ်ငွေ1000ဆိုတာဘုန်းတော်ပိသပြည့်ရှင်လက်ထက်တို့ကငွေတကြမ်းမှာရွှေကငါပဲ ငွေက9ပဲကြေးက10ပဲပဲ20ရှိတဲ့ဟိုတရားဆိုတာခုကင်းလို့စက္ကုဇုံမဟုတ်ဘူးခုစက္ကုဇောကဘာတာဟုတ်ကြည့်လို့လဲဟိုတရားရွှေက9ပဲငွေက9ပဲကြေးက9ပဲပဲ20ဒီကဟိုတရားအဲ့ဒါမဟုတ်ဘူးဟမ် ပတ်သက်ဆက်ရှိရတယ်ဝိတ္တကျမ်းမှာပတ်သက်ဆက်ရှိတယ်โอเคမှာကျင်ရတယ်မလား16ပဲ15ပဲဆိုတာကျင်ရတယ်မလားရွှေရတယ်ဒီတော့အကြံလေးဆိုရင်ရွှေရလဲပတ်သက်ဆက်ရှိတယ်အဲ့တော့ရောဤမြင်သမီးလေးရဲ့တကုစင်သာဝန်းလေးတွေကိုရောက်နေတဲ့အခါကျတော့ဒီတောင်းရလူကြီးတွေကပြီးတော့ချစ်ချင်းပဲ တစ်ထိုက်ကြောင်းလေးပေါ့ဟောရောတစ်ထိုက်ကြောင်းလေးဖောက်သိကြောင်းဆိုတဲ့နေကစပြီးတော့ရောဂိနီကနေတိုင်းတစ်ပြည့်စစ်လဲနေတိုင်းရည်သူအဲ့ဒီကုသိုလ်တွေပြုလာတော့တဖြည်းဖြည်းတဖြည်းဖြည်းနဲ့ဒီအရေပြားယောဂ6လာတယ်အရေပြားယောဂလေလူဘုံလူနဲ့လည်းသိအောင်နော် ကိုကိုပိုင်ပြည့်တဲ့စိတ်ယတနာတွေကိုတူတာနော်တူပြီးတော့ကြောက်ဆောင်တာကြောက်ကြတဲ့ပုဂ္ဂိုလ်များအခုလိုကြီးမားတယ်နော်ယောဂဝေဒနာကင်းရှင်းတယ်ကြောက်လှူရတဲ့အကျိုးရည်လှူရတဲ့အကျိုးဓမ္မစီလက်ရတဲ့အကျိုးတွေကဘာဖြစ်လာတယ်လဲယောဂကင်းရှင်းကျမ်းမာခြင်းနဲ့ပြည့်စုံတယ်အရာဟောဓမ္မစီလက်ရတယ်ရည်လှူရတယ် ကြောင်းခံအဝါသာဆောက်လို့လူနိုင်ရတယ်အဟောင်းကိုပြုပြင်ရတယ်အဲ့တော့ဒီလိုနဲ့ပြီးတဖြည်းဖြည်းကြောင်းပြီးသွားပြီဆိုပါစို့ကြောင်းပြီးသွားပြီရောဟိနီယခန္ဓာကိုယ်မှာလည်းပဲအရေးရည်ရယောဂါတဖြည်းဖြည်းတဖြည်းဖြည်းချောင်းပြီးတော့လာပြီဘာစေးလဲအကုသိုလ်စေးလဲပြောင်းလူတဲ့ကုသိုလ်စေးအမျက်စိလူတဲ့ကုသိုလ်စေး ရေတူတဲ့ကုသိုလ်စေနော်ကြောင်းလုပ်ပြီးတော့ကြောင်းရင်စကားဘက်လုပ်တယ်ကြောင်းရင်စကားဘက်လုပ်တော့ဆုံးကျွေးတော့ဘုရားကြွားလာတယ်ဘုရားကပေးတော့မြတ်စွာဘုရားရှင်ကိုယ်တော်ကြွားလာပြီးတော့ဆုံးဖို့ပေးပြီးတော့ကြောင်းသူတကာကဘူးလဲလို့ဘုရားမိတ်မြတ်စွာဘုရားမေးတော့မှကြတော့ ရောဟိနီမင်းသမီးပါဗျာကဲကျောင်းတက္ကမကဘယ်မှာတော့ဆိုတော့ကိုရီပြယောဂါတွေသွက်ကနေလို့အပြင်မထွက်ရပါဗျာအိမ်ဒီဘုံမှာဖြစ်နေပါလေသွားခေါ်ပဲဘုရားရှင်ဘုရားသွားခေါ်ခိုင်းတော့လာရပြန်တော့ပထမတစ်ခေါက်ကရှင်သရုတ်တာသူကိုရင်ကခေါ်ခိုင်းလို့လာရကိုကသူ့ကြောင်းကြီးပြီမဲ့ သူကြောင်းမိုင်မှာနေမှာလားသူကကုသိုလ်လုပ်လုပ်နေတာနော်လူကြားထဲဝင်တာမဟုတ်ဘူးဘုရားသွားခေါ်ခိုင်းတော့အရောင်းနေသမီးလိမ့်လာဘုရားရရှိတော်မှာတန်ဃာတော်များရှိမှာကြိုကြိုလေးခိုင်းလဲဦးလေးကြီးတော့ရောဟိနီတဲ့မင်းမမင်းသင်ရဲ့ခန္ဓာကိုယ်မှာအခုလိုသွက်ကန်နေတဲ့ရေပြာယောဂအကြောင်းရှိတယ်ဆိုတော့ရှင်က ကြောင်းရှိတယ်အကြောင်းကြောင့်အကျိုးတရားပေါ်လာတာပဲအဝိဇ္ဇာသင်္ခါရဝิญဉ်နာယုတ်စတဲ့ပိဿသမုပ္ပါသရဟတရားတွေဟာအကြောင်းဖြစ်လိုက်အကျိုးဖြစ်လိုက်အကြောင်းဖြစ်လိုက်အကျိုးဖြစ်လိုက်ခုနပြောလာခဲ့ပြီမလားကိလေသာဝကာမဝဥပါကဝကိုရောဟိဒီမှာသွက်ကနေတဲ့ရေပြယောဂါကြီးကဘာဝလဲဝိပါကဝကိလေသာဝနဲ့ကာမဝကြောင့်သူမှာ ဝိပါကဝဆိုကြိုးတွေရနေတယ်ကုသိုလ်ကမ္မဝေါ်လားအကုသိုလ်ကမ္မဝေါ်လားအကုသိုလ်ကမ္မဝေါ်နော်ဒီတော့ညဆောဘုရားကရောဟိနီတဲ့ဒီကိုရင်ရယောဂါကြီးသက်ကနေတာအကြောင်းရှိတယ်အကြောင်းကြောင့်ကျိုးဖြစ်တာဖြစ်နေတာပါပဲညဆောဘုရားအသိဘဝကိုအကြောင်းမှန်ပြီးတော့ပြောပြတယ်ရောဟိနီ မင်းဟာရှိဘဝတစ်ခုမှာရှင်ဘုရင်ကြီးတစ်ပါးရဲ့မိဖုရားကောင်ကြီးဖြစ်ခဲ့ဘူးတယ်မိဖုရားကောင်ကြီးဖြစ်ခဲ့ဘူးတယ်ဘုရင်တစ်ပါးရဲ့မိဖုရားကောင်ကြီးဖြစ်ခဲ့ဘူးရှင်ဘုရင်ရဲ့နန်းတော်မှာမကြာမကြာဇပ်ပွဲတွေကဇပ်ပွဲတွေခံတော့မင်းသမီးလေးတယောက်ကရုပ်ကလည်းချောအသံကလေးသွား အကာကလည်းကောင်းအဲ့တော့ဇာမေသမီးတရားကအယုကလည်းကျော်အတန်ကလည်းသာအကာလည်းကောင်းတော့ပြည်မြင်ကသဘောကျပြီးတော့ဥထရိုက်ဥထတော့အဲ့ဒီဇာမေသမီးလေးနဲ့ပဲပြည်မြင်ကသူနေပေါင်းဖွဲ့ပြီးသူနေမိဖုရားကောင်းကြီးပုံဒီမရောက်ရောက် အဲ့ဒါမိဖုရားကံကြီးအဲ့ဒီရောဟိနီကမိဖုရားကံကြီးပေါ့အဲ့ဒီဘွားတော့ကမိဖုရားကံကြီးကအင်းဒီဇတ်မင်းသမီးနတ်တော်ထဲရကတဲ့ကရှင်ပင်ကြီးရဲ့ငါ့ကိုရှိမှတောင်မသိတော့ဘူးဒီတိတောင်မထတော့ဘူးဒီကောင်မကိုတော့ဖြစ်စီမှာတော်မယ်ပြန်ဖြစ်တဲ့မိဖုရားကြီးကအမျိုးသမီးများ အချက်တော်ကိုတူတတ်တယ် တန်ခါဓမ္မနော်ခွင့်ပြောတာမျိုးမဟုတ်ဘူးနော်။မဖြစ်တတ်တယ်လေ။အချစ်သုံးကိုတူတတ်တယ်။အချစ်သုံးကိုတူတဲ့အတွက်ကြောင့်ဘုရားကြီးကအဲ့ဒီရောဟိနီမင်းသမီးကိုပြစ်စီအောင်ကြံတယ်။ဘလို့ကြံတော့ဆိုတော့ခွေလျာသီးတွေကိုခုခိုင်းတယ်။ခွေလျာသီးတွေကိုခုခိုင်းမှုတ်ထောင်ခိုင်းတချို့အမှုတ်တွေတိုက်ခါတချို့အမှုတ်တွေကိုရင်းနဲ့ဖြော် ကျန်တဲ့မောက်မာတွေကိုခေါ်ပြီးတော့အဲ့ဒီရောဟိနီမင်းသမီးရဲ့အလောင်းပြည့်တဲ့စာမင်းသမီးလေးရဲ့အခန်းထဲရောဟိနီကိုသွားအဲ့မင်းသမီးကိုသွားခေါ်ခိုင်းမယ်သွားခေါ်ခိုင်းပြီးတဲ့ခါကျတော့မာထံမင်းသမီးလေးလာတဲ့အခါမှာမင်းတို့ကမောက်မာတွေကိုအဲ့ဒီမင်းသမီးဝတ်တဲ့အဝတ်တွေကိုအာအဲ့ဒီကုလျာသင်းနဲ့ဖြူကုလျာသင်းနဲ့ဖြူထား ဘာတစ်ခုမှမလို့တင်တဲ့အိယာနေရအဝတ်ပုံလုံးကုလျာကိနဲ့ပြုထားကုလျာကိဆိုအတန်ရတာနော်ပြုထားဘယ်နေရာတစ်ခုမှအလျက်လမ်းမရှိတင်တဲ့သူအဝတ်တွေအိယာနေရတွေအကုန်လုံးကုလျာကိပုံလုံးနဲ့ပြုထားခိုင်းတယ်မိဖုရားကြီးခေါ်ခိုင်းရဲဆိုတော့လာရတာပေါ့မိဖုရားကြီးခေါ်ခိုင်းလို့အဲ့မင်းသမီးလေးရောက်လာတဲ့အခါကျတော့ညီငါနန်းတော်ရောက်လာတဲ့ကလေးကနေပြီးတော့ တင်မီကြီးကငါ့ကိုဖြိမတောင်ကြည့်တော့ဘူးညှိ့ဦးတော့ဒီလိုထားလို့မဖြစ်တော့ဘူးဖြစ်စီမှာတော်မယ်ဆိုပြီးတော့အဲ့ဒီအသစ်ဖြော်ထားတဲ့ကိုလီယာကြီးနဲ့ခေါင်းကနေတကုံလုံးလောက်ချလိုက်တာတကုံကိုလီယာကြီးဖြော်ထားတဲ့ကိုကြီးနဲ့ရင်းရင်းခါတဲ့အားလုံးတကုံလုံးလောက်ခလိုက်တာဆက်ဆက်တုံသွားတော့ရာပြီရာပြီတော့ဘောလေးခဏကတကုံလုံး ရွှေရွှေဆုံးရာရံပြီးဆန်းဆန်းတုံးပြီးတော့ခါသူအိအခန်းထဲကိုပြေးပြီးတော့သူအဝတ်တွေချုပ်တော့ကြံတဲ့အဝတ်တွေကိုသွားဖို့တဲ့ခါမှာဘာဖြစ်နေတယ်လဲကုလျာတိတွေနဲ့သင်္ခါတော့ဒုက္ခပြေးဘယ်အဝတ်တစ်ခုမှဝတ်လို့မရဘူးခန္ဓာကိုယ်မှာအဝတ်ကားလို့မရဘူးကုလျာတိနဲ့လောက်ထားတော့ရရံပြီးတော့ဒုက္ခတွေဖြစ်အဲ့ဒီမိဖုရားကောင်းကြီးဖြစ်စဉ်ကာလဘဝတုန်းက သင်ဟာတတ်ရှိတဲ့မင်းသမီးကလေးကိုဒီလိုကုလျာကြီးတွေနဲ့ဖြစ်စစ်ခဲ့ဖို့တဲ့ရရတဲ့ယောဂဖြစ်ဖြစ်စစ်ခဲ့ဖို့တဲ့အကုသိုလ်ကံရောက်သင်ဒီဘဝမှာဒီလိုကိုယ်ရည်ပြယောဂဖြစ်ရတယ်ရောဟိနီတဲ့ကိလေသာဝေါ်ရောက်ပါပြသွားတယ်လေအကုသိုလ်ကံမမဖြစ်ဘူးလားမိဖုရားကြီးကိုဘယ်တရားတွေကဖုတ်ပြထားတယ်လဲအဝိဇ္ဇာတဏှာပြင်မသူမသိဘူးလားမသိဘူးနော်ဒီလိုသူတော်ဘာကို နှိစ္စနှိစ္စညှိပန်းရင်ငါဘဝတန်တရားမှာဒီလိုမကောင်းကျိုးကိုရမယ်လို့မသိအောင်ဖုံးလိုက်ရသဘောတရားကဘူးလဲအဝိဇ္ဇာပဲဘူးလဲအဝိဇ္ဇာပဲပြေးကိုမမြင်တာအဝိဇ္ဇာပဲကိလေသာဝေါ်ကြောင့်အဲ့ဒီကိလေအဝိဇ္ဇာတူရောကိလေသာဝေါ်ကြောင့်အကုသိုလ်ကံမဝဘုသူပြုပြီပေါ့ဒါကြောင့်မို့ကိုယ်ရရယောကသွက်ကတဲ့ဝိပါကဝအကျိုးတရားတွေဖြစ်ရတယ်ဘောသုံးပါမလဲဘူးလား ဝေါတုဘမလဲဘူးလားဝေါမလိုက်ဘူးလားဝေါလိုက်တယ်ဝေါလဲတယ်ဝေါလိုက်တယ်နော်အဲ့တော့မြတ်စွာဘုရားရှင်ကအဲ့ဒီဘဝကိုဟောပြီးပြောပြပြီးတော့ရောဟိနီကိုတရားဟောတယ်မိပရိသကြီးပေါ့တကွေမိပရိသကြီးကပိလဝဏီပြည်လို့ဆိုတော့တကွေမိနေနေတဲ့နေရာကြီးကိုရောဟိနီမိသမီးတကွေမိသမီးလေးကြောင်းရစချပါဆိုတော့အာလုံးလူကြီးလူငယ်အာလုံး ယောက်ျားမိန်းမတွေကြောင်းတဲ့ခြားဖို့လောက်ဘုရားရှင်ကတရားလာမှာကြားတော့ကိုမြတ်စွာဘုရားရှင်တရားဟောတော်မူတယ်ကောတံသဟိဝိပဿဟိယမာနံသယောသနာတပ္ပမဏိကမေယကောတံသဟိဝိပဿဟိယမာနံသယောသနာတပ္ပမဏိကမေယတံနမရူပသမိအသိသမနံအကိစ္စနာနာနုပတ္တန္တိဒုက္ခနားလည် မလဲဘူးဘုန်းကြီးကနားလဲလေ့လာထားတာကိုကောတံအမြဲဒေါသကိုသဟိပယ်ဆော့ရမယ်အေးကောတံအမြဲဒေါသကိုသဟိပယ်ဆော့ရမယ်ဒေါသဘလို့မလဲပယ်ရမယ်ဒီလိုတော့ဤမိသမီးပုဗ္ဗဝါတို့ကမိဖုရားကြီးပြုလို့တာဘာကြောင့်လဲဒေါသကြောင့်ပဲနော်ကောတံအမြဲဒေါသကိုသဟိပယ်ဆော့ရ၏ မာနံထောင်လွှားတကြွမာမာနကိုဝိပစဟိယပယ်ဆောရ၏မာနကိုလည်းဘာလို့မလဲပယ်ဆောရမယ်မာနရောက်ဘုရားကောင်းကြီးဒီလိုလုပ်တာပဲဒေါသရောက်ဒီလိုလုပ်တာပဲမာနရောက်ဒီလိုလုပ်တာပဲဘောဓံအမြဲဒေါသကိုသဟိပယ်ဆောရ၏မာနံထောင်လွှားတကြွမာမာနကိုဝိပစဟိယပယ်ဆောရ၏ဗဗ္ဗံအလုံးစုံသောတန်ရုဇဏံတန်ရုဇင်တရားနောက်ဘက်ဘုရားမြတ်ကို အတိတ်ကမေယကျော်လွန်နိုင်ရ၏တန်ရောစဉ်ကိုကျော်လွန်ရမယ်ဆိုလဲတန်ရောစဉ်ကိုပယ်ရမယ်လို့ဆိုတယ်နော်ဗမ္မာလုံးစုံသောတန်ရောဇဏတန်ရောစဉ်တရားမနိုင်များကိုအတိတ်ကမေယကျော်လွန်ရ၏မိုင်းနော်ဒေါသကိုပယ်ရမယ်မာနကိုပယ်ရမယ်တန်ရောစဉ်ကျိုးကိုဖြတ်တောက်ရမယ်နာမရူပသမိနာယုတ်တရား၌အတ္တိဇမနံ ညှိလွယ်မှုမရှိသောအကိစ္စဏကြောင်းကြမှုမရှိသောတန်ထိုပုဂ္ဂိုလ်တို့ဒုက္ခဆင်းရဲဒုက္ခအဝဝတိနာနုပတ္တိမလငင်ရကုန်ဤသို့ဘာဂဝသလောကထောတာရှင်တော်မြတ်ဘုရားသည်ဒေသိတိကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါပြီတတိလူနဲ့ပြင်မဲ့တတုတန်အားရပါတယ်နော် ဘာလို့ရမလဲကောဒံသဝိကောအမျက်ဒေါသကိုပယ်ရမယ်မာနာကိုလည်းပယ်ရမယ်တန်ရောစီကျူကိုလည်းဖြာရမယ်နာရုပ်တရားပေါ်မှာလည်းပဲတွေ့တာခြင်းမရှိရဘူးဘယ်နှချက်ဒေါသကိုပယ်ရမယ်မာနာကိုပယ်ရမယ်တန်ရောစီကိုလည်းပဲပယ်ရမယ်ဖြာရမယ်ယုံနာတရားပေါ်မိမိရဲ့ခန္ဓာကိုယ်ပေါ်မှာလည်းပဲ တွယ်တာမှုကြောင့်ရောက်မှုမရှိစေရဒီတရား၄ပါးပြန့်သွားရင်ဆင်းရဲဒုက္ခမလိုက်တော့ဘူးတဲ့အဲ့ဒီဒေသနာတော်မြတ်ကိုမြတ်စွာဘုရားရှင်ဟောကြားတော်မူတော့ဒီနေရာမှာရောဟိနီမူသမီးသောတာပန်ဖြစ်သွားတယ်။ဘာဖြစ်သွားတယ်လဲ။အချုပ်သောပုဂ္ဂိုလ်တွေသောတာပန်တချို့ကသက္ကာရကတချို့ကအနာကတချို့ကယဟန္တာဖြစ်ကြတယ် ပြရှင်တရားတော့နော်ရောဟိနီမင်းသမီးလေးပဲဒီတရားကိုငါကြားရတယ်ပြိုင်နဲ့သူ့ရဲ့ခန္ဓာကိုယ်မှာငကိုပကတိရုပ်တိုင်းပြောင်းသွားတယ်။ဘာဖြစ်သွားလဲ။ရုပ်ပြောင်းသွားပြီငကိုတိုင်းပဲပြေရုပ်လေးလိုပဲပကတိတိုင်းပဲလှသွားတယ်။ရောက်ကဘာပြောသွားတယ်လဲ။ဘယ်တရားရဲ့သတ္တတိကြောင့်လဲ။မြတ်စွာဘုရားဟောတဲ့တရားရဲ့သတ္တတိကြောင့်ဘုရားကိုပြညိုတဲ့ရာတရား တရားကိုကြည်ညိုတဲ့တရားတရားသံဃာကိုကြည်ညိုတဲ့တရားတရားသနာတိကြောင့်ယောဂဘယ်သွားတယ်လဲအရိယမင်းရဲ့သနာတိဘယ်သွားတယ်ယောဂပြောင်းသွားပြီငကိုယောဂပြောင်းသွားပြီးတော့ငကိုအတိုင်းပဲခန္ဓာကိုယ်ကြီးကအလပပဖြစ်သွားပြီတဲ့တရားနော်ကုသိုလ်ကောင်းမှုကုသိုလ်စေနဲ့သားလိုက်တော့အကုသိုလ်တရားကြီးဘာပြောတာလဲပြောက်တယ်ဒါကပြောက်တဲ့ဟာလည်းရှိတယ်နော် မပြောက်တဲ့ဟာလည်းရှိတာပါပဲတဲ့သူကတရားတရားတော့မတူပါဘူးဘုက္ခုတို့တဝဲမှာအောက်ထိတ်တောင်မှာမာရီစရောဖြတ်ရဲ့ဒီဘိမတော်သူမနစာရီဆိုတာကမ္မထဆရာမခုတရှိတဲ့ဒီလက်ရှိတရားချလာအောက်ထိတ်တောင်မှာစရောကြီးတဲ့ရှိတယ်စရောကြီးတဲ့တရားချတယ်တော်သူနစာရီရဲ့တရားပြတယ် အဲ့ဒီဥဋ္ဌိတောင်ရတရားဌာနဖြစ်တဲ့ညောင်စင်ရွာအဲ့ဒီညောင်စင်ရွာမှာမိကလေးတရက16နှစ်အရွယ်ကလေးရတယ်အရေပြာယောဂဖြစ်ပေါ်လာခရုတင်ယောဂဖြစ်ပေါ်လာသောတုဏစာရိထာမှာတတိပတ္တဝိပဿနာတရားအထုတော့သက်40ကျော်မှာတရားအထုရတယ်ငယ်တဲ့နေ့တော့ပြုပြင်ကဖြစ်ပေါ်လာတာဒေါသုနာစာရီတို့ရောက်လာပြီးအသက်40ကျော်မှာဒေါသုနာစာရီထံမှာတတိပဋ္ဌာန်တရားအထုတော့ တရားကိုကြိုးစားအထုတော့ခန္ဓာကိုယ်ပူတယ်ခါတယ်ခန္ဓာကိုယ်ပူဆရာကြီးကရေပိချုပ်ရေချုပ်တရားထိုင်ခန္ဓာကိုယ်ပူရေပိချုပ်တရားထိုင်မကြံအဲ့ယောဂါကြီးပြောသွားတယ်သူတင်ရကဘာပြောသွားတယ်လဲပြောသွားတာနော်ဘာရအစွမ်းလဲ ပฏิပဋ္ဌာတရားရဲ့စွမ်းသူလဲလောကိတန်ကြီးရောက်ရောက်လို့ပဲပေါ့ဒီကံတရားနော်ကံကလည်းပဲဘုရားကခုလဲရောဟိနေမျိုးသမီးကလည်းပဲသူလည်းပဲကံကဒီကံကဝတ်ကြွရနေပြီးတော့လောကိတန်လို့လောသွားတာပဲခုညောင်စဉ်ကမျိုးသမီးလည်းပဲဒီယောဂါကကံတရားကုကုသကံတရားကြောင့်လောကိတန်လို့လောသွားတာပဲ အကြောင်းနော်ကံတရားဖတ်ကြရမဟုတ်လားကမ္မဝိပါကောအစဉ်တရောကံဤအကျိုးအပြည့်ကိုတွားပြီးတော့မစင်စားလိမ့်နဲ့ယူသွားလိမ့်မယ်စင်စားနဲ့တတဝတဥတ္တရောက်ရဲ့ကံကျုပ်ပြဖြစ်ပုံကိုတွားပြီးတော့မစင်စားနဲ့သစ္စာသတ္တပဋိသန္ဓိပစ္စယကရမေဝါစာသစ္စာသစ္စာ၄ပါးတရားအလုံးလိမ့်နေတယ်မာမပုဂ္ဂိုလ်တွေညာနဲ့လှမ်းမမှီနိုင်ဘူးသစ္စာတတ္တော တတ္တဝါတွေရဲ့ဘဝသစ်မှာတတ္တဝါတွေရဲ့ပြိဿန်တွေဖြစ်ပေါ်လာတယ်အင်မတန်မှသင်မွေ့တယ်သွားမစင်စားနဲ့အင်မတန်မှလိမ့်နေသင်မွေ့တယ်သစ္စာတတ်တော့သစ္စာတတ်တတ္တဝါတွေရဲ့ကုသကအကုသကကျုပ်ပေးဖို့လည်းပဲခေါ်တယ်မစင်စားနဲ့သစ္စာတတ်တော့ပဋိသန္ဓိဘဝသစ်မှာပြိဿန်တွေဖြစ်တာကိုလည်းပဲသွားမစင်စားနဲ့ သစ္ဆံတတ်သောပဋိသင်္ပစ္စယကရမဝါသပဋိစ္စသမုပ္ပါဒတရားလည်းအင်မတန်မှသိမွေနုညံ့တဲ့တရားတဲ့ညံမမှီနိုင်ဘူးတဲ့လူတိုင်းလူတိုင်းညံမမှီနိုင်တဲ့တရားဘယ်မျိုးရှိတယ်၄မျိုးအဲသစ္စာ၄ပါးတရားတတဝရယကုသကအကုသကအကျုပ်ပေးဖို့တတဝရယဘဝစဉ်မှာပိသန္တေနေဖို့မြတ်စွာဘုရားဟောကြားတော်မူတဲ့ပိဿသမုပ္ပါဒတရားအကျဉ်းချုပ်ဆက်စပ်ဖို့ ဒီတရားလေးမျိုးဟာမိမိကိုယ်တိုင်သိပြီးတော့လည်းပဲသူတစ်ပါးကိုဟောပြောဖို့ခဲရင်တယ်ခဲရင်တယ်ဘုရားဒါရောက်ဘုရားပြစ္ဆသမုပ္ပါဒ်တရားကိုတစ်ခါမှမဟုတ်ဘူးသေးဘူးဒီလိုတစ်ခုစားနှစ်ခုစားလေးလောက်ပဲအကြံကျုပ်ဆက်တာပုံလေးလောက်ပဲဟောပြတယ်ပြစ္ဆသမုပ္ပါဒ်တရားကြီးဒါစနေပါလုံးတစ်ခါမှမဟုတ်ဘူးခဲလို့ဟုတ်ပြီနော်တတဝါတွေညံမမှီနေတဲ့တရားတွေဒီလေသစ္စာ၄ပါးတရား သစ္စာလေးပါးတရားဆိုတာဥပမာပိတ်တာတောင်ကြီးအောက်မှာဖုံနေတဲ့မုံကြီးစီလေးကိုတဲ့သမ္မာလူတွေကြည့်လို့မြင်နိုင်သလားမြင်နိုင်မလားတောင်ကြီးအောက်မှာဖုံနေတဲ့မုံကြီးစီလေးကိုမမြင်နိုင်ဘူးတဲ့တက်ခဲ့တဲ့ရေတွေကိုနေ့တိုင်းအောက်ဆုပ်နေတဲ့ ဒီကိုကြိုက်တယ်လို့ရတာလားရတာလားဘာလို့လဲသင်ဝေးတာကိုနော်နေတိုင်းရေကိုကျိုးနေတယ်တောင်းနေတယ်ရှောနေတယ်ပေါ့နေတယ်ရေကိုကြိုက်တယ်လို့ရတာလားမရဘူးဘာလို့လဲသင်ဝေးတာကိုတဲ့သာမီဖြာလေးတရိစ္ဆာန်သာမီဖြာလေးတစ်ခုကိုအစိတ်တရားစိတ်ကြီးတဲ့စိတ်တရားသိုးကောင်လေးရဲ့မွေးလေးတစ်ပင်ကို အင်မတန်ထဲတဲ့ဓာတ်နဲ့အစိတ်တရားစိတ်ကြီးတဲ့လွယ်ပါမလားဒါပေမဲ့တဲ့ခုနတော့မုံကြီးဇီလောက်ရှိတဲ့ကြောက်ခဲလေးကိုတောင်ရင်အောင်မှနေတဲ့ကြောက်ခဲလေးကိုခေါ်ကြည့်မယ်ဆိုရင်ရနိုင်တယ်ရေကိုလက်နဲ့ကင်ကျွဲထားမယ်ဆိုရင်ရနိုင်သေးတယ်တတ္တဝါရဲ့မုံကြီးပင်လေးကို စိတ်တရားစိတ်မဲ့ဆိုရင်ဖြစ်နိုင်သေးတယ်သစ္စာလေးပါးတောက်ဒီခုဆိုတာကတော့ဒီဒီထက်ကို၍ကို၍ခက်တယ်သတိပဋ္ဌာန်တရားဒီမှာအထောက်ရတဲ့ယောဂီများပြုစားအထောက်ကိုလူတယ်ဒါမှခက်ခဲတဲ့တရားမိမိကိုယ်နဲ့သစ္စာလေးပါးတရားကိုသိပြီးတဲ့ပုဂ္ဂိုလ်ပညာတော်လည်းပဲဟောပြဖို့ခရင်တယ် သစ္စာသမုပ္ပါတရားတွေကိုကိုယ်တိုင်ကိုယ်ရသင်္ခါရတော့လည်းပဲသူတို့ဘာကိုတစ်ဆက်ချဖို့ပြေးဖို့ကအလွန်ခရင်တယ်ခက်တဲ့တရားတွေဘယ်နှပါရှိလဲသစ္စာ၄ပါးရဲ့သတ္တဝါတွေရဲ့ကံကျုပ်ပိဘုံရဲ့ဘဝတိမှာပိဿတိနေဘုံရဲ့သစ္စာသမုပ္ပါတရားရဲ့ဟုတ်လေနော်အဲ့မြတ်စွာဘုရားရှင်ကကောတံသဥပ္ပဇိယမန္နစတဲ့ဂါထာကိုဟောကြားတော်မူလိုက်တဲ့အခါမှာ ရှင်တော်မြတ်ဘုရားဟောတဲ့တရားကိုကဏ္ဍနဲ့စိတ်စိတ်မမတ်လက်ဦးလေးကြည့်ပြီးတော့စုစိုက်ပြီးတော့နာကြလိုက်တဲ့အခါမှာဒေသနာတော်ထုံးတာနဲ့ရောဟိနိဗ္ဗာန်ဖြစ်သွားတယ်။ဟုတ်တယ်ဗျဖြစ်။ယောဂါတွေလည်းပြောက်သွားတယ်။ကြောက်လူတဲ့ကုသိုလ်၊ရည်လူတဲ့ကုသိုလ်၊မျက်စိလူတဲ့ကုသိုလ်အကုသိုလ်တွေလည်း အဲဓမ္မဖြစ်တဲ့ကုသိုလ်လေးကိုထောင်မိုးလေးကိုထူရမယ်ဘုန်းကြီးဒီနေ့မနေ့ကလေးတွေနဲ့ဘောဦးနေနဲ့ဓမ္မဖြစ်ဟိုအားလုံးလိုက်လဲတော့ယောဂီတွေသွားတယ်မလားမိုက်တွေကတုတ်ထွေးနေတာနဲ့ပေါ်ပြီးတော့ဓမ္မဖြစ်လဲပိုက်ပြုတ်ကိုင်းဒီနေ့ဟောမတရားတယ်ညတဲ့လည်းစဉ်းစားနေစဉ်းစားမဖက်နိုင်ဘူးဓမ္မဖြစ်လဲရင်လဲရင်လဲရင်နဲ့ရုပ်ကြီးကြောင်လေးပွားနဲ့ပေါ်လာတယ်ပေါ်မှာတော့မယ်ပုတ်ပြတာ ။တမျက်စိတဲ့တဲ့ပုဂ္ဂိုလ်မှာအကျိုး၅ပါးရတယ်။မိမိစိတ်ကြည်လင်ခြင်းသူတစ်ပါးစိတ်ကြည်လင်ခြင်းနန်းတွေလေးစားချစ်ခင်ခြင်းကိလေသာဘွားမှာကြည်ညိုပွဲကောင်းတဲ့ရုပ်အစဉ်လှပခြင်းသေတော့နတ်ပြည်ရောက်ခြင်းကျိုး၅ပါးရတယ်။သူကြည့်သူစေကိုစေယုတ်ဖေးကြည်လင်ယုတ်ဖေးကြည်လင်ကသူစေနဲ့လည်းတွဲ ပုစိနဲ့လည်းတွဲပုစိလည်းသူစိကုစိယုတ်ဖိတ်ကြည်လင်မိမိစိလည်းပဲဓမ္မစိလည်းတဲ့ပုဂ္ဂိုလ်မိမိစိလည်းပဲကြည်လင်တယ်သူတစ်ပါးစိလည်းပဲကြည်လင်တယ်အခါနော်သူစိကုစိယုတ်ဖိတ်ကြည်လင်နတ်တူလေးစားလွန်ပွားချစ်ခင် နတ္တုလေးသလူပွားခေခင်နတ္တရလည်းပဲလေးစားရဖြစ်တယ်သုစိတ်ကုစိတ်ယုတ်ဖိတ်ကြည်လင်နတ္တုလေးသလွန်ပွားခေခင်ဤညိုဘွယ်ကောင်းကိုပေါင်းမြတ်ရှင် ဤညူပဲကောင်းတယ်ဆိုတာလှပရဖို့ဆိုရယ်နော်ဤညူပွဲကောင်းဘူပေါင်းမြတ်ရှင်ဂုံပေါင်းမြတ်ရှင်အလှကိုအလုံးသူမှလာစူးနေတယ်တဲ့မျက်လုံးတွေနားတွေခါတိုင်းလက်အခြေကိုမြအားလုံးအလှပဂုံတွေသူ့မှာဖြစ်နေတယ်သူ့မှာပဲလာဖြစ်နေတယ်ဤညူပွဲကောင်းဘူပေါင်းမြတ်ရှင် မျက်ရှိဆိုတာလှပ်ပါတယ်သူမျက်နှာလေးလှပ်ပါတယ်ဤညိုဘွယ်ကံကိုပေါင်းမြဲခြင်းသူစေကိုစိတ်ယုတ်ဖိတ်ကြည်လင်နတ်တို့လေးစားလွန်ပွားချစ်ခင်ဤညိုဘွယ်ကံကိုပေါင်းမြဲခြင်းနတ်ကြီးရောက်ထွန်းတောင်ကျုံငါ၏ နတ်ဤယောထွန်းတောင်ကျုံငါဤသေတော့ဘယ်ရောက်တယ်လဲသူစေကိုစိတ်ယုတ်ဖိတ်ကြည်လင်နတ်တို့လေးစားလွန်ပွားချစ်ခင်ကြည်ညိုပွဲကောင်းကိုပေါင်းမြတ်ခြင်းနတ်ပြည်ရောက်ထွန်းတောင်ကျုံငါဤ မမေ့တယ်ဘူးလားအဲ့တော့ညီမသမီးယောဂကောင်းသွားပြီပြုံးသွားပါရတယ်နော်အသက်အရွယ်တိုင်းနေပြီးတော့ကံကုံတော့ရောဟိဏီမင်းသမီးတဝတိနာနတ်ပြည်မှာနာသမီးသွားဖြစ်တယ်ရောဒီမင်းသမီးလေးသိသွားတော့တဝတိနာနတ်ပြည်မှာနာသမီးသွားဖြစ်တယ်နတ်ပြည်ရောက်ထွန်းတောင်ကျွမ်းအင်းဟုတ်မလားဒီတော့သူဘယ်သွားရလဲ နတ်ကြီးနတ်ကြီးရဲ့အာသမီတော်ဖြစ်တဲ့နတ်ကြီးမှာလည်းပဲဘုန်းကြီးတို့လူပြည်လိုပဲသူ့ခြံစည်းရိုးနဲ့သူနေရတယ်သူ့ဘိမာန်နဲ့သူ့ခြံစည်းရိုးနဲ့နေတဲ့နာဂနာသမီးတွေကလေသူ့ခြံဝင်းလေးနဲ့သူ့ခြံသူ့ဘိမာန်လေးနဲ့နေတဲ့ဘိမာန်ရဲ့တစ်ခုတစ်ခုဆိုတာလက်ရမဟုတ်ဘူးရန်ကုန်မြို့တက်ကြီးတယ်နဲ့တေးသေးမမမဟုတ်ဘူးဟိုအထက်ကောင်းကင်မှာ အလကရာလို့ခိနိတညုံကိုသူ့ရဲ့ကောင်းပါးစရာကုသကံနော်ကမ္မပြည့်စရာဥပုဒါယုလို့ခေါ်တဲ့မိမှန်ကြီးတွေကရေရေတွင်းရေကန်တွေနဲ့ပိုက်ခံတွေနဲ့လူပြည်မှာတူထားတဲ့ပုံစံအတိုင်းပဲနတ်ပြည်မှာသွားဖြစ်တဲ့လူပြည်မှာပိုက်ခံတွေလူလူပြည်မှာသတိခံတွေလူရေတွင်းရေကန်သူ့ဖို့နတ်ပြည်မှာဒီတိုင်းသွားဖြစ်တဲ့အဲ့တော့သူ့ရဲ့ဝိခံထဲမှာသူ့စီဝိုင်းထဲမှာ လာဖြစ်ရင်သူပိုင်တယ်နန္ဒနန္ဒမီးတွေနေတဲ့သူ့ဘိမှန်ထဲမှာဖြစ်စေခြံထဲမှာဖြစ်စေလာဖြစ်ရင်သူပိုင်တယ်သူ့ရဲ့ရင်ခွင်ဘုံမှာဖြစ်တဲ့ဖြစ်ရသူပိုင်တယ်ရင်ခွင်ဘုံမှာလာဖြစ်တဲ့နန္ဒနန္ဒမီးတော့တာရင်သမီးရင်ပဲတချို့ပုဂ္ဂိုလ်တွေကအဲ့ဒီနန္ဒနန္ဒမီးတွေရဲ့အကြံမင်းများရဲ့ရင်ခွင်ထဲမှာကိုပတ်ပေါ်တယ်အဲ့ခါကျတော့သူက သားအရင်သမီးချင်းဖြစ်တယ်အဲ့တော့တော့ဒီမိမိလေးသေပြီးတော့နတ်ပြည်မှာသွားပြန်ခါကြတော့နတ်ကလက်ဦးရဲ့ဘိမှန်ခြံစည်းရုံးလက်ဦးရဲ့လက်ကြားမှာကွက်လိုက်မှာသွားပြန်တယ်သူစဆန်းဟိုနန္ဒနန္ဒီဟိုနန္ဒရဲ့ဘိမှန်တော့တော့မဖြစ်ဘူးနန္ဒလက်ဦးရဲ့ဘိမှန်လက်ဦးရဲ့ခြံစည်းရုံးလက်ကိုညာတော့မှာသွားပြန်တယ်ကွက်လိုက်တော့သွားပြန်တယ်ဘာသာဖြစ်လဲ ဝယ်လိုက်တဲ့မှာသွားဖြစ်တယ်သွားဖြစ်တော့လည်းတော့ဒီညာသမီးလေးကလည်းပဲအတန်ချောပြန်ထားတော့နန္ဒလူကသူပိုင်တယ်ငါပိုင်တယ်တဲ့ပြဿနာတွေတက်ရောက်ပြဿနာတွေတက်ရောက်သူပိုင်တယ်ငါပိုင်ပြဿနာတွေတက်ရောက်ပြဿနာဖြစ်ဖြစ်လို့များတယ်တရားမင်းတန်ခေါ်သွားတယ်တော့ဒီညာသမီးလေးကိုတရားမင်းတန်ခေါ်သွားအကြမကြီးကမေးတယ်ဘာကိစ္စတော့တင်နာသားတို့သင်မင်းကြီးသင်ကြမင်းကြီး ဒီနတ်သမီးလေးဟာကျွန်တော်တို့လေးဦးပိုင်တဲ့ဘိမာန်ကြီးလေးခုရဲ့ပွဲလာကြတဲ့မှာလာဖြစ်နေပါတယ်။ဒါကြောင့်ကျွန်တော်တို့နန္ဒလူကသူပိုင်တယ်ငါပိုင်တယ်လို့ဒီလိုမြင့်ခွန်ပြီးတော့တရားတွေပြနေပါတယ်။ဒီတရားကိုပြေလည်ဖို့ရအတွက်တခင်တရားမကြီးထံတရားဆုံးဖြတ်ခံယူခြင်းလို့လာရောက်ပါမလားလို့ကြောက်တဲ့ခါကျတော့တရားမကြီးရဲ့အဲမင်းစကားတွေခဏထားအောင် ငါဒီရောသမီးနတ်သမီးလေးကို မြင်တာနဲ့ငါမရရင်ငါဒီဘွားကယူတော့မယ်တရားမင်းရတရားမင်းကြီးကသင်တို့ရဲ့နတ်သားလေးဦးကိုတော့ပြေတဲ့စိတ်ကူမဲ့ဆိုလို့ရှိရင်တော့ပြေစိတ်ကူတို့ရတာများသေးတယ်ငါတော့ဒီဒီရောသမီးနတ်သမီးကိုများတော့ပြင်ကငါ့ကိုစိတ်ကူရတော့မှမဟုတ်တော့ဘူးဆိုတော့ဒီလိုဆိုရှင်ရင်သင်တရားမင်းကြီးကိုပဲကျွန်တော်တို့နန်းသားလူက ပူတန်းပါတယ်ဘုရားလို့နာဂလူသဘောတူနဲ့အဲ့ရောဟိနီမင်းသမီးလေးကိုတရားမင်းကြီးတန်ပိတ်ထားခဲ့ရတယ်ကြားရနော်ကြားရမဟုတ်လားချက်ဥပမာတွေရှိသေးတယ်ပြဿနာရှိတယ်ရှိတယ်အဲ့ဒါတရားမင်းကြီးကမေးတယ်နာသတရားကိုဒီနာသမီးလေးကိုမြင်တွေ့ရတဲ့အခါမှာမင်းစိတ်ထဲမှာဘယ်လိုခံစားတာတော့ဒီမင်းကြီးဘယ်ပြောကောင်းမလဲစိတ်တိုက်ထွက်တဲ့အခါမှာ တိတဲ့စစ်စစ်စီကြီးကိုတိတဲ့အတန်လိုပဲကျွန်တော်ရဲ့စိတ်ထဲမှာကျွန်တော်ရဲ့ရေဘက်ထဲမှာဒိမ့်ဒိမ့်ဒိမ့်ဒိမ့်ဖြစ်နေတယ်နောက်ဒုတိယနာသားကိုမေးတယ်။အိုနန်းသားနဲ့နန်းသားကတော့ဒီမြင်းသမီးလေးကိုမြင်တဲ့အခါမှာမင်းစိတ်ထဲမှာဘယ်လိုခံစားရလဲ။ဘယ်ပြောကောင်းလဲသမီးကြီးတဲ့။ပဇွန်များမျက်စိလိုပဲကျွန်တော်မျက်စိနှလုံးကအပြင်ပြုတ်ထွက်နေတယ်။ပဇွန်မျက် ကဏ္ဍမျက်လုံးများလိုပဲပစုံကဏ္ဍလုံးမျက်မျက်ပစုံလုံးမျက်လုံးများလိုပဲမျက်လုံးတွေတော့အပြင်ထွက်သွားတယ်အထက်မှာမရှိတော့ဘူးလေကဲဟိုကောင်ကမင်းဘယ်လိုခံစားရတော့တာတရားနာကမိတော့သင်မကြီးတဲ့တောင်ထိပ်ပေါ်မှာစိုက်ထားတဲ့အလံတော်ကောင်ကတစ်ဖက်ဖက်တစ်ဖက်ဖက်နဲ့တုတ်တယ်လို့ပဲဒီမိသမီးလေးကိုမြင်တဲ့ခင်ကစပြီးတော့ကျွန်တော်စိတ်လေးကခင်းကျင်းလို့များတော့တစ်ဖက်ကတစ်ဖက်ကဖြစ်နေတယ်။ဘယ်လိုရှိသွားရည်လဲ ကြံတဲ့လူတွေဟိုးနန္ဒာရောဘလို့ခံစားရုံဆိုတော့သင်္မင်းကြီးဘယ်ပြောကောင်းမလဲတောင်ပေါ်ကနေပြီးတော့စီးဆင်းလာတဲ့ရေကြီးကအောက်ကတော့ဒလဟောရှိသမျှကြောက်ခဲတွေတုံတွေသီးပင်တွေကိုတခါတည်းတိုက်ခတ်ပြီးတော့တခါတည်းဒလဟောအောက်ကိုပြုတ်ကျဆင်းလာတယ်လို့ပဲခံစားရတယ်အေးဒါကြောင့်သင်တို့ရခန္ဓာကိုယ်ကကိုဖြစ်ပုံခင်းကြီးတွေကစိတ်ကူစားလို့ရသေးတယ်ငါရဲ့အဖြစ်ကတော့ဖြင့် ဒီထက်ဆိုးရဲပြောတော့အဲ့ဒီနာသလုံးကရောဟိဏီနာသမီးလေးကိုတရားမကြီးခံအားပြီးတော့ပြန်သွားကြရတယ်လို့ကျမ်းဂန်မှာရှိတယ်ဒီလိုလူပြည်မှာလူဖြစ်တဲ့ကာလတော့အဲ့ရောဟိဏီမြင်းသမီးလေးကအချောအလှပဲလူမမီ နတ်တမပဲသားတယ်နန်းနန်းပုံနန်းလောက်ကသွားပြတဲ့ခါကြတော့လည်းပဲပြောစရာပြောထွက်လာတယ်။ဒါကြောင့် ကြောင်းတူတဲ့ကုသိုလ်တမျက်စိလျှရတဲ့ကုသိုလ်ရေလှူရတဲ့ကုသိုလ်တရားအထောရတဲ့ကုသိုလ်တွေဟာကိလေသာဘဝမှာအတတ်ပြောင်းလာကျန်တော့ပိသားတွေလို့သလားအထက်တန်းကြားပဲဘူးလားအထက်တန်းကြားတယ်တော့ကုသိုလ်ကံကျုပ်ပေးတယ်ဆိုတာနော်ကုသိုလ်ကံကျုပ်ပေးဆိုတာကောင်းတဲ့ကျုပ်ကိုပဲပေးတာပါပဲမကောင်းတဲ့ကျုပ်ကိုမပေးဘူးအကုသိုလ်ကံကျုပ်ပေးတော့ ကောင်းတဲ့အကျိုးပေးတယ်မဟုတ်ဘူးလားဒီနော်သူအဲဘယင်မကြီးဖြစ်စဉ်ကမိဖုရားကြီးဖြစ်စဉ်ကာလာတော့ကဒီဇာမင်းအငိမ့်မင်းသမီးလေးကိုသူဒီလိုဖွေလျာလေးတွေနဲ့ဖြစ်စိခဲ့ပူတဲ့အကုသိုလ်ကံရောက်ဒါဘဝပေါင်းများစွာနော်ဒါတွေကလေတိတိမောင်မောင်ဘဝပေါင်းများစွာဘဝပေါင်းရေတသိမကဖြတ်ကျော်လာပြီဒီဘဝဟာနဲတာမဟုတ်ဘူးအဲ့ဒီလိုကြည်မြင်ရတဲ့ဘဝပေါင်းဂရေနဲ့ကြည့်ပြီးတော့ဖြတ်ကျော်လာတဲ့ဘဝတွေမှာကိုပြုတတ်တဲ့အကုသိုလ်ကတကူကပြည့်ကျော်သွားတယ်လား ပြောသွားတယ်မပြောဘူးတတ်နှစ်ဆိုတာကြံရစ်တယ်ရေမွေးခဲရတဲ့ပလင်ထဲရေမွေးကုန်သွားတဲ့အခါမှာရေနဲ့စိတ်ကြည့်တော့သာပြန်မွေးကြည့်နာမွေးသလားနာသလားမွေးတယ်ငပိထဲရတဲ့အိုးစိတ်ရေနဲ့စိတ်အောင်စိတ်ပြန်နှမ်းကြည့်ဘလို့နေသလဲမနာဘူးလားဒီလိုပဲကုသကံအကုသကံဆိုတာနော်ကိုပြုထားတဲ့စေတနာပိုင်းပြုထားတဲ့ကံတစ်ခုဟာ ဖြစ်လျက်ဘဝတန်တရားမှာဒီလိုပဲအစဉ်ခံစားရတယ်ကုသကဆိုတာပွေးတာနဲ့တူးတယ်အကုသကဆိုတာနာတာနဲ့တူးတယ်မလော့နိုင်ဘူးမလော့နိုင်ဘူးဘယ်သူမှပြည့်လို့မလော့ဘူးကံတရားဆိုတာကုသကကုသကအကုသကတရားတွေမြတ်စွာဘုရားရှင်တောင်းမှာလော့ရလားဘုဘဘုဘတော့ဘယ်ပါလဲ12ပါလားနောက်ဆုံးပပဟိသွားတယ်နဲ့မြတ်စွာဘုရားရဲ့ဝန်ဓာတ်တွေလျှော်ပြီးတော့အကုခံပြီးတော့ပရိနိဗ္ဗာန်သံဃာနိဗ္ဗာန်ယောဂခံစားသွားရတယ်ခင်ဗျာအဲ့ဒါရှေးဘဝက သမားတော်ဖြစ်စဉ်ကာလတို့ကသူတစ်ပါးကိုဝန်လာစေကြွေးခဲ့မိတဲ့အကုသိုလ်ကံရောက်မြတ်စွာဘုရားမှာခံစားရတယ်။ဝန်တော်ဝန်နဲ့ကံမှာမလွှဲတာဘူးတဲ့။ဝိဘက်မှာမြဲငရဲမှာပတပည့်တော်မလားဝိဘက်မှာမြဲငရဲမှာပသောတာပတိမဉ္ဇဘုံညာနိဗ္ဗာန်မျက်မှောက်ပြုပြီးအပလေးပါးလောဘပြီးဘယ်တော့မှပလေးပါးမြဲတော်ဘူး။ဒါပေမဲ့တိတိယဘွားမှာတော့ ဒီအကုသိုလ်ကကျွတ်တရားတွေကလောသလားရောညိလောသလားမြတ်စွာဘုရားရှင်လောသလားအဲဝိဘဲမှာမြေငရဲမှာပါနော်ပတ္တဗာဖြစ်သွားရင်ပလီဘကလောသွားပြီငရဲမှာပလောသွားပြီဝိဘဲကြတော့ပြည့်လို့မလောဘူးတဲ့ဒီကြရမှာဝိဘဲမှာမြေငရဲမှာပါကြောက်ပြရမလားကြောက်နော်ရောညိရဲ့ဘုသူလေးပဲစဉ်းစားကြည့်ပေါ့မမီသွားပြီနော် တန်ဆိုကြည့်သူစိတ်ကိုယ်စိတ်ယုတ်ဖိတ်ကြည်လင်နတ်တို့လေးစားလွန်ပွားချစ်ခင်ဤညိုပွဲကောင်းကိုပေါင်းမြဲရှင်နတ်ပြည်ရောက်ထွန်းတောင်ကျုံက၏အဝိဇ္ဇသင်္ခါရဝိညာဉ်စတဲ့အပိစ္ဆသမုပ္ပါဆရဟတရားတွေက အကြောင်းပြေလိုက်အကျိုးပြေလိုက်အကြောင်းပြေလိုက်ကျိုးပြေလိုက်ကောင်းတော့ပြီးရင်ကောင်းကျိုးတွေဖြစ်မကောင်းတာဖြစ်မကောင်းကျိုးတွေဖြစ်ဒီလိုပဲသံဃာကြီးမှာကျင်လည်ရတယ်ကောဒံဇဟေဝိပဇဟေယမာနံသံယောဇနံသဗ္ဗမလိကမေယဒါနမရူပသမိအကိသမာနံအကိသနံနာနုပတ္တံတိဒုက္ခကောဒံအမြဲသောတာကိုဇဟေပစောယဤ မာနံထောင်လွှတ်တဲ့ကြွမမနာကိုဥပစေဟေယပဲဆိုရ၏ဝဘံအလုံးစုံသောသံယောဇဏံသံယောစေနှံယုံမသိမြတ်ကိုအတိကမေယပြောလုံး၍ဖြတ်တော့ရ၏နမရူပါသမိနာယုတ်တပေါ်၌အာတိသမဏံညိွယ်မှုမရှိသောအကိသနံကြောင့်ကြမှုမရှိသောတန်သူပုဂ္ဂိုလ်တို့ဒုက္ခဆင်းရဲဒုက္ခအမျိုးမျိုးတို့သည်နာနုပတ္တတိအစဉ်မလိုက်ကြလေသောဣတိဤသော ဘဂဝါသလောကတောတာရှင်တော်မြတ်ဘုရားသည်ဒေသိတိကရုဏာရှိစွာပညာအဖြင့်ဟောကြားတော်မူခဲ့ပါပြီတည်း